အခန်းကြီး7နှင့်အငယ်1မှ8ထာဝရဘုရား၏ဗျာဒိတ်နှုတ်ကပတ်တော်တည်းဟုသော မိုးကောင်းကင်ကိုကျက်၍မြေကြီးတိုင်းမြေကိုချတော်မူထသော လူအထဲ၌လူဤဝိညာဉ်ကိုဖန်ဆင်းတော်မူသောထာဝရဘုရားသည်ဣဒရလမျိုးကိုယိမှတ်၍မိန်တော်မူသည်ကားငါသည်ယေရုရှလင်မြို့ကိုပတ်လည်၌ရှိသော လူမျိုးအပေါင်းတို့အားတုန်လှုပ်စေသော ဖလားဖြစ်စေမည် ယေရုရှလင်မြို့ကိုဝိုင်းထားကြစဉ်တွင်၊ယုဒပြည်ကိုလည်းထိုအတူဖြစ်စေမည်။ထိုကာလအခါ၌လည်းထိုမြို့ကို လူမျိုးအပေါင်းတို့အားလေးသောကျောက်ဖြစ်စေမည်။ထိုကျောက်ကိုချီသောသူအပေါင်းတို့သည်ကျိုးပဲ့ကြေမွကြလိမ့်မည်။လောကီသားအမျိုးမျိုးတို့သည်ယေရုရှလင်မြို့တဘက်၌စုဝေးလျက်ရှိကြလိမ့်မည်။ထာဝရဘုရားမိန့်တော်မူသည်ကား၊ထိုကာလ၌ရှိသမျှသော မြင်းတို့ကို မိမောတွေဝေစေခြင်းဟံ၎င်းမြင်းစည်းသူရဲ့အပေါင်းတို့ကိုအယူဖြစ်စေခြင်းဟံ၎င်းငါသည်ဒဏ်ခတ်မည်ယူရမျိုးကိုငါကြည့်ရှု၍တပားမျိုးသားတို့၌ရှိသည်မြတ်သောမြင်းတို့ကို မျက်စိကန်းစေခြင်းဟံဒဏ်ခတ်မည်ယူရမင်းတို့ကလည်းယေရုရှလင်မြို့သားတို့၏ဘုရားသခင် ကောင်းကင်ဘုရားအရှင်သာရဘုရားအားဖြင့်သူတို့သည်ငါခွန်အားဖြစ်ကြ၏ဟု စိတ်ထဲမှ ဆိုကြလိမ့်မည် ထိုကာလ၌ငါသည်ယုဒမင်းတို့ကို ထင်းပုံတွင်မီးဖိုကဲ့သို့၎င်း၊ကောက်လှိုင်းတွင်မီးစကဲ့သို့၎င်း ဖြစ်စေသဖြင့်၊လက်ျာဘက်၊လက်ဝဲဘက်၊ပတ်လည်၌ရှိသော လူမျိုးအပေါင်းတို့ကို မီးလောင်လိမ့်မည်။ယေရုရှလင်မြို့သည်လည်းမြို့ရာဟောင်း၌တည်မြဲတည်လိမ့်မည်။ထာဝရဘုရားသည်ယုဒတဲတို့ကိုရှေ့ဦးစွာကယ်တင်တော်မူမည်။ထိုကြောင့်ဒါဝိဒ်မင်းမျိုး၏ ဘုန်းနှင့်ယေရုရှလင်မြို့သားတို့၏ဘုန်းသည်ယုဒပြည်တဘက်၌မဝါကြွားရ။ထိုကာလ၌ထာဝရဘုရားသည်ယေရုရှလင်မြို့သားတို့ကို ကွယ်ကာစောင့်မတော်မူသဖြင့်၊အားနည်းသောသူသည် ထိုကာလ၌ဒါဝိဒ်မင်းကဲ့သို့၎င်း၊ဒါဝိဒ်မင်းမျိုးသည်ဘုရားသခင်ကဲ့သို့၎င်း၊သူတို့ရှေ့မှာထာဝရဘုရား၏ကောင်းကင်တမန်ကဲ့သို့၎င်းဖြစ်လိမ့်မည်။9 ထိုကာလ၌ယေရုရှလင်မြို့ကို တိုက်လာသောလူမျိုးအပေါင်းတို့ကိုဖျက်ဆီးခြင်းငှါငါသည်အားထုတ်မည်။ကျေးဇူးတော်ကိုခံသောသဘော၊ဆုတောင်းပဌနာပြုသောသဘောကိုဒါဝိဒ်မင်းမျိုး၊ယေရုရှလင်မြို့သားတို့အပေါ်သို့ငါသွန်းလောင်းသဖြင့်၊သူတို့သည်မိမိတို့ထိုးဖောက်သောငါ့ကို ရှုမြင်ရကြလိမ့်မည်။တယောက်တည်းသောသားအတွက်အဘသည်ငိုကြွေးမြည်တမ်းသကဲ့သို့ ထိုသူအတွက်ငိုကြွေးမြည်တမ်းရကြလိမ့်မည်။သားဦးအတွက်အဘသည်နာကြည်းသကဲ့သို့နာကြည်းရကြလိမ့်မည်။မေဂိဒ္ဒေါချိုင့်တွင်ဟာဒဒရိမုန်မြို့မှာငိုကြွေးမြည်တမ်းသကဲ့သို့၊ထိုကာလ၌ယေရုရှလင်မြို့မှာကြီးစွာသောငိုကြွေးမြည်တမ်းခြင်းရှိလိမ့်မည်။တပြည်လုံးအမျိုးအနွယ်အသီးအသီးတမျိုးတခြားစီငိုကြွေးမြည်တမ်းကြလိမ့်မည်။ ဒါဝိဒ်မင်း၏အဆွေအမျိုးတခြား၊သူတို့မိန်းမများတခြား၊နာသန်၏အဆွေအမျိုးတခြား၊သူတို့မိန်းမများတခြား၊လေဝိ၏အဆွေအမျိုးတခြား၊သူတို့မိန်းမများတခြား၊ရှိမိ၏အဆွေအမျိုးတခြား၊သူတို့မိန်းမများတခြား၊ကျန်ကြွင်းသောအဆွေအမျိုးအပေါင်းတို့သည်တမျိုးတခြားစီ၊သူတို့မိန်းမများတစုတခြားစီငိုကြွေးမြည်တမ်းကြလိမ့်မည်